ဒီနေ့သာသနာတော်နှစ်2559ခုကောဇာတက္ကရာ1389ခုပထမဝါဇူလပြည့်ကျော်14ရက်ခရစ်နှစ်2015ဇူလိုင်လ15ရက်ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီဆန်ဂေးပရီယေစီတီဒေါက်တာမောင်မောင်ဒေါ်မေယုသမီး မချုသိမ်းမောင်မိသားစုတို့ဤဓမ္မစကုဓမ္မယုံတော်ဤတွင်၌ရှင်မင်းဝန်ဆရာတော်ဤငါရဲ့တရားစခန်းပွဲမှာနာနပိုင်းနေအားဖြင့်ဘုန်းကြီးဓမ္မဒါနတရားလူပေးလူမှာတော့တတိပဌာနာသုတ်တံတရားပဲတရားတော်တဲ့ဗာတရားတော်လေဒီတတိပဌာနာသုတ်တံတရားတော်ပဲဟောကြားပေးမှာပါဘာကြောင့်လဲဆိုတော့ ဘုန်းကြီးတို့ယောဂီများကိုယ်တိုင်ကဒီတတိပဋ္ဌာန်ဝိပဿနာတရားကို ရှုနေတာဆိုတော့ကိုရှုနေတဲ့တရားဘာတရားလဲဆိုတာကိုကိုယ်တိုင်နားလေသဘောပေါက်နေဖို့ပါတတိပဋ္ဌာနာတတိဆိုတာအမှတ်ရမှုပဋ္ဌာနာတရားရှုမှတ်မှုဤတရားလို့ခေါ်တယ်အမှတ်ရမှုဤတရားရှုမှတ်မှုဤတရား အဲ့ဒီမှာရှုမှတ်မှုဤတရားတတိပ္ပံရဲ့အဓိပ္ပာယ်လေးကတတိဆိုတာမှတ်ရမှု ရှုမှတ်မှုပဋ္ဌာနာတရားတတိပဋ္ဌာနာရှုမှတ်မှုဤတရားအဲ့ဒီရှုမှတ်ရမယ်တရားရှုမှတ်ရမယ်အာယုံက၄မျိုးဘယ်နှမျိုးလဲအဲ့ဒီ၄မျိုးမှာနံပါတ်1ကာယ ानु ဘဒနာတတိပဋ္ဌာန်နံပါတ်2ဝေဒနာ ानु ဘဒနာတတိပဋ္ဌာန်နံပါတ်3 စိတ်ဓာနုပဒနာတတိပဋ္ဌာန်နံပါတ်၄ဓမ္မနုပဒနာတတိပဋ္ဌာန်လို့ရှုမှတ်ရမယ်အာယုံက၄မျိုးရှုမှတ်ရမယ်အာယုံဘယ်နှမျိုးလဲ၄မျိုးပါဗျာ၄မျိုးအဲ့ဒီ၄မျိုးမှာကာယ ानु ပဒနာဆိုတာကာယရဲ့အနုရဲ့ပဒနာရဲ့၃ပုဒ်ခွဲလိုက်ကာယဆိုတာဒီကိုယ်မူရာရုပ်ပေါင်းကိုကာယခေါ်တယ်ဒီရုပ်တရားတွေကိုယ်မူရာရုပ်ပေါင်းတွေကိုကာယ အနုဆိုတာကအကျဉ်းငိမ်အဖန်မှန်အထထပတ္တနာဆိုတာရှုတာမှတ်တာပွားများတာအာထုတ်တာဒီတော့ကာယ ानु ပတ္တနာဆိုတာကိုယ်မူရာတွေဖြစ်တိုင်းထက်ခါထက်ခါထက်ခါထက်ခါရှုတာပွားတာအာထုတ်တာကိုကာယ ानु ပတ္တနာတတိပဋ္ဌာန်ခေါ်တယ်ဒီတော့ကိုယ်မူရာကိုရှုမှတ်တယ်ဆိုတော့ဘုန်းကြီးတို့ယောဂီများ မိမိရဲ့ခန္ဓာကိုယ်ဟာအခုထိုင်ပြီးတော့နေတဲ့အချိန်မှာထိုင်တဲ့အမူအရာအာယုံလေးကိုစိုက်ပြီးတော့ထိုင်နေထိုင်နေရှုနေတာကိုယ်အမူအရာကိုရှုတာဘာအမူအရာကိုရှုတာလဲအဲ့ဒီကိုယ်အမူအရာလေးကိုရှုနေတဲ့အတွက်ကြောင့်မို့ကာယ ानु ပတနာတတိပဋ္ဌာန်ပဲဘာ ानु ပတနာလဲကာယ ानु ပတနာဟေးကာယ ानु ပတနာတတိပဋ္ဌာန်ပဲ တကယ်လို့မိမိဟာရက်နေတဲ့အခါမျိုးလေးမှာရန်ရင်းနဲ့ရှုမယ်ဆိုရင်ရက်တယ်ရက်တယ်ရှုနေရက်နေတဲ့အမူအရာယုတ်ကလေးကိုရှုနေတာအဲ့ဒီဟာလည်းပဲကိုယ်အမူအရာကိုရှုနေတာ ဖြစ်တဲ့အတွက်ကာယ ानु ပတနာတတိပဋ္ဌာန်ပဲတွားတဲ့အခါကြည့်လိုက်ကိစ္ဆံတော်ဝါကိစ္ဆာမိတိပသနာတိတွားတဲ့အမူအရာလေးကိုတွားနေတာလေးသိအောင်ရှုတယ် ယောဂီပုဂ္ဂိုလ်သွားတယ်သွားတယ်လို့ရှုလို့ရတယ်ဒီတဲ့ပို့ပြီးတော့မိမိစူးစူးဆိုင်ဆိုင်ရှုမယ်ဆိုရင်ညာလန်းတယ်ပယ်လန်းတယ်တလန်းတစ်ချက်မှရှုလို့ရဒီတဲ့ပို့ပြီးတော့စူးစူးဆိုင်ဆိုင်ရှုလို့တဲ့ပုဂ္ဂိုလ်ကြွားတယ်ချားတယ်နှစ်ချက်မှတလန်းကိုနှစ်ချက်မှ ဒီနဲ့ပို့ပြီးတော့တည်တည်ချာချာစူးစူးဆိုင်ဆိုင်သိကျင်လို့တေချာစူးဆိုင်ပြီးရှုတဲ့ပုဂ္ဂိုလ်ကြွားတယ်လန်းတယ်ချတယ်သုံးချက်မှာယနေ့လိုသွမ်းနေတဲ့အမူအရာဟာလည်းပဲဒီခန္ဓာကိုယ်ကြီးရဲ့အမူအရာကိုရှုနေတဲ့အတွက်ကြောင့်မို့ကာယ ानु ပတနာတတိပဋ္ဌာန်ပါတတိပဋ္ဌာန်လေနောက်မိမိ လျောင်းဆက်နားနေမှုပြုတဲ့အခါမှာလည်းပဲဒီတိုင်းပဲလေအေးရလေးပေါ်မှာစောင်းစောင်းလေးအိတ်နေရင်လည်းပဲအိတ်တယ်အိတ်တယ်သို့မဟုတ်အိတ်တယ်ထိတယ်ကောင်းနဲ့ကောင်းနဲ့လမ်းပြင်းနဲ့ကြမ်းနဲ့စသည်ထိတဲ့နေရာလေးကိုထိတယ်အိတ်တယ်ဆိုတာခန္ဓာကိုယ်စမ်းစမ်းလေးအိတ်အဲလိုခန္ဓာကိုယ်ရဲ့မူရာကိုရှုနေတာဖြစ်တဲ့အတွက်ကာယ ानु ပတနာပဲနောက် မိမိတို့ရဲ့ကွေးမှုဆန့်မှုလေးတွေရှိသေးတယ်လက်ကလေးကွေးတာပဲဖြစ်ဖြစ်လက်ကလေးဆန့်တာပဲဖြစ်ဖြစ်ခြေကလေးကွေးတာဖြစ်ဖြစ်ခြေလေးဆန့်တာဖြစ်ဖြစ်အဲ့ဒီကွေးတဲ့ဆန့်တဲ့အမူအရာလေးကို ရှုနေတာလည်းပဲကာယ ानु ပတနာတခါတရံမှာမိမိရဲ့ဒီမှာလက်မှုပြောင်းမှုလေးတွေရှိတယ်ခန္ဓာကိုယ်ရဲ့ပင်ပန်းမှုကြောင့်ဟိုဘက်ဒီဘက်ပြောင်းတာရွှေ့တာလေးတွေရှိတယ်အဲ့ဒီပြောင်းမှုရွှေ့မှုလေးတွေဟာလည်းပဲကိုယ်အမူအရာလေးတွေကိုရှုနေရတာ ဒါကြောင့်မို့ကာယ ानु ပါဒနာပဲအခုယောဂီပုဂ္ဂိုလ်များဟာမိမိရဲ့ခန္ဓာကိုယ်ညာဆိုင်ပြီးတော့ထင်ရှားတဲ့ပေါ်လွင်တဲ့အာယုံကိုရှုတဲ့အခါမှာဖောင်းမှုပေမှုအာယုံလေးဟာအမြဲတမ်းရှိတယ်ထင်လေထင်ရှားတယ်ဝင်လေလေးဝင်လာလိုက်တဲ့အခိုက်မှာဝမ်းဝိုက်လေးဟာတင်းပြီးတော့ဖောင်းကန်လာထွက်လေလေးထွက်လေခိုင်လေးမှာဝမ်းမိုက်လေးဟာရောပင်ကျသွားအဲလိုဖောင်းတာပင်တာလေးဟာလည်းပဲကိုယ်အမူအရာလေးရှုတာ အဲဒီကိုယ်အမူအရာပေါ်မှာရှုတဲ့အတွက်ကြောင့်ကာယ ानु ပဒနာတတိပဋ္ဌာန်ဒီနေ့ဘုန်းကြီးတို့ယောဂီများဒီလိုကာယ ानु ပဒနာတတိပဋ္ဌာန်ကိုရှုတဲ့အခါတစ်ချိန်တစ်ခါလောက်လားဆိုတော့အနုအကျဉ်းငိမ်အဖန်မှန်အထထပဒနာရှုပါပွားပါအထုပါဒီခန္ဓာကိုယ်ပေါ်ကထင်ရှားပေါ်လာတဲ့အရှုကအာယုံယုတ်တရားလေးတွေကို အဲဒီမှာဓက္ခဓက္ခဓက္ခဓက္ခယောဂီပုဂ္ဂိုလ်ကရှုနေပါအဲဒီလိုရှုတဲ့အခါကာလမှာတဲ့ရှုရအာယုံ၄မျိုး ရှိတယ်လို့ရှုပုံ အချင်းအရာကလည်း၄မျိုး ရှိတယ်ရှုတဲ့အခါကလည်းကြတော့ဘာကိုသိအောင် ရှုရမှာလဲဆိုရင်မမြဲတဲ့အနေစာသိအောင် မမြဲတဲ့သဘောကိုယောဂီပုဂ္ဂိုလ်ရဲ့ဉာဏ်နဲ့မှမြင်လာအောင်ရှုရတယ်ဒုက္ခဆင်းရဲတဲ့သဘောကို မြင်အောင်ရှုရအနတ္တအစိုးမရတဲ့သဘောကိုမြင်အောင်ရှုရအတုပဒီယုတ်ခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုဉာဏ်နဲ့မှမြင်အောင်ရှုရအဲဒီလိုရှုမှတ်ပုံချင်းရကြတော့လည်းပဲ၄မျိုးရှိတယ်ဘယ်နှမျိုးရှိတယ်၄မျိုးပါ၄မျိုး သမထတရားပွားများအထုတာနဲ့ဝိပဿနာပွားတာနဲ့မတူဘူးဝိပဿနာဆိုတာကအဲ့ဒီရှုမှတ်စရာအာယုံလေးတွေရဲ့မမြဲတဲ့သဘောကိုမြင်အောင်ရှုသွားတာအမြဲတမ်းဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောမြင်အောင်ရှုသွားတာစိုးမရတဲ့သဘောကိုလိုတိုင်းမဖြစ်လို့စိုးမရတဲ့သဘောမြင်အောင်ရှုသွားတာဒီခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေမြင်အောင်ရှုတာကိုဓမ္မဝိပဿနာ ကိုယ်စိတ်ကလေးဘယ်မှမသွားအောင်တခုတည်းသောအာယုံကိုသာစိုက်ပြီးတခုတည်းပဲဘယ်မှမသွားအောင်မထွက်အောင်ဒီပုံမှာပဲတင်ပြီးရှုနေတယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကသမထပဲဒီနေ့ဘုန်းကြီးတို့ဓမ္မစကုဓမ္မယုံမှာရှင်မင်းဝန်ဆရာတော်ရဲ့တရားစခန်းကိုဝင်ရောက်အားထုတ်တဲ့ပုဂ္ဂိုလ်များ သမထဘာဝနာရှုတာလားဝိပဿနာဘာဝနာလားဝိပဿနာဘာဝနာဆိုတော့ဘုန်းကြီးတို့ယောဂီများ ရှုတိုင်းရှုတိုင်းဟာရှုကံအာယုံရောရှုစိတ်ကလေးရောပေါ်ပြီးပြောင်းဖြစ်ပြီးပြက်လို့မမြဲတာလေးကိုအမှန်တိုင်းသိအောင်ရှုရတာဒါကြောင့်မို့ဂျေဇုရှင်မာစီဆရာတော်ဘုရားကြီးဟာကိုယ်အမှုအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုယ်အမှုအရာဖြစ်တိုင်းအေးအမှန်တိုင်းသိရအမှန်တိုင်းဆိုတာအရှိကိုအရှိတိုင်းသိရမယ် အရှိကိုအရှိတိုင်းဆိုတာဖောင်းရင် ဖောင်းတဲ့အတိုင်းသိရပိန်ရင်ပိန်တဲ့အတိုင်းသိရသူ့ကိုရှုနေတဲ့အခါမှာတင်းလာတဲ့သဘောလေးသိရင်တင်းလာတဲ့သဘောလေးပေါ်လာရင်တင်းသဘောလေးသိရရော့သွားရင်ရော့သွားတဲ့သဘောလေးသိရအဲဒီလိုဖောင်းနာပိန်နာလေးမှာတေချာရှုတဲ့အခါမှာ1 byte ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့တင်းသဘောရော့သဘောဒါလေးသိနေရ1 byte ဆိုတာပြဉ္ညာကြီးပဲအဲ့ဒါတရားမဟုတ်သေးဘူး ဖောင်းနာပင်နာလေးမှတ်နိုင်ုံလေးနဲ့တရားမဟုတ်သေးဘူးတကယ်တရားကဘာလဲဆိုရင်သဘောပဲတရားကဘာပါလိမ့်မလဲသဘောပဲဖောင်းတယ်လို့ရှုလိုက်တဲ့အခါမှာတင်းသဘောလေးကိုယောဂီပုဂ္ဂိုလ်ညာထဲမှာသိနေတယ်ဘိနေလို့ရှုလိုက်တဲ့အခါမှာယောသဘောလေးကိုပဲယောဂီသိနေတယ်အဲ့ဒီသဘောလေးသိနေတာအမှန်သိပဲတကယ်အရှိကိုအရှိတိုင်းသိတာ အဲ့ဒီတင်းလာတဲ့သဘောဟာဝါယောဓာတ်ပဲပါတတ်ပါလိမ့်မယ်အဲ့ဒီဝါယောဓာတ်ကလေးကယုတ်တရားဝါယောဓာတ်ကလေးကပါတရားလေရော့ရော့သွားတဲ့အခါမှာလေဝါယောဓာတ်ပဲပိန်သွားတဲ့အခါအဲ့ဒီရော့သွားတဲ့သဘောလေးကိုဘုန်းကြီးတို့ယောဂီများဒီသဘောလေးကဝါယောဓာတ်ယုတ်တရားပဲအဲ့ဒီရော့သွားတဲ့သဘောတင်းလာတဲ့သဘောဒီသဘောလေးကိုသာသိနေတဲ့စိတ်ကလေးကနန္တရား အဲ့တော့ဖောင်းတယ်လို့ရှုလိုက်ခိုက်ကလေးမှာယုံနေနာမယ်။ဘာနဲ့ပါလဲ။ပိန်တယ်လို့ရှုလိုက်တဲ့ခိုက်ကလေးမှာဘာနဲ့ပါလဲ။အဲ့လိုယုံတဲ့နံကို အမှန်သိတာလားအမှားသိတာလားအမှန်သိလိုက်တာမှုတရားသိတာလားမတရားသိတာလားတကယ်ကိုတရားကိုသိနေပြီယောဂီဘာတရားသိနေပြီလဲဆိုရင်ယုတ်တရားနဲ့နံတရားသိသွားပြီဘာတရားနဲ့ဘာတရားလဲ ရုပ်တရားနဲ့နံတရားကိုသိသွားပြီအခုတရားစခန်းလေးဝင်လိုက်တဲ့အချိန်လေးမှာအခုဒီပေါ်မှာရှုတဲ့အာယုံလေးပေါ်မှာတကယ်ရှုစိတ်ကလေးဟာတကယ်တမ်းဆွဲဆွဲမြဲမြဲစိုက်ပြီးတည်နေတဲ့အချိန်လေးမှာတင်းလာတဲ့သဘောနဲ့ရော့သွားတဲ့သဘောတင်းလာတဲ့သဘောနဲ့ရော့သွားတဲ့သဘောအဲ့ဒီတင်းသဘောလေးဟာဝါရောတဲ့ရုပ်တရားရော့သဘောလေးဟာဝါရောတဲ့ရုပ်တရားသိနေတဲ့စိတ်ကလေးကနံတရားအဲ့ဒီမှာယုံနဲ့နံပဲအမှန်သိလိုက်အဲ့ဒီလိုအမှန်သိလိုက်တဲ့အခါကျတော့အမှားသည့်ဖြစ်တဲ့ ဟောင်းတာလဲငါပဲမှတ်နေတာလဲငါပဲဆိုတဲ့ငါဆိုတဲ့အတ္တရှိသေးရဲ့လားလုံးဝမရှိတော့အဲ့ဒီမှာဒီပုံမှာစွဲပြီးသိနေတဲ့အမှားသိအမှားမြင်ကြီးတက္ကာယဒိဋ္ဌိဆိုတာရှိသေးရဲ့လားရှိတော့ယုံနာပုံမှာငါလို့သွားထင်နေတာပုဂ္ဂိုလ်တ attva လို့ထင်နေတာတကယ်ရှိနေတာကယုံနေနိုင်အဲ့ဒီယုံနာကိုပဲအဲ့ဒီငါလို့သူလို့ယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့ထင်နေတဲ့အထင်ဟာသိနေတဲ့အသည့်ဟာအမှားသီလားအမှန်သီလား အမှားသည်အဲ့ဒါကိုသူတက္ကာယဒိဋ္ဌိလို့ခေါ်တာအမှားမြင်ကြီးအမှားသည်အမှားမြင်ကြီးမြင်နေတာအခုသေးချာအမှန်တိုင်းရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းမြင်လိုက်ပြီဆိုတဲ့အခါကျတော့အဲ့ဒီတက္ကာယဒိဋ္ဌိရှိသေးရဲ့လားမရှိတော့လုံးဝပြုတ်သွားပြီဖောင်းမှုပိန်မှုလေးရှုနေရင်ရှုနေရင်လည်းပဲတက္ကာယဒိဋ္ဌိမပယ်နိုင်ဘူးလားအတ္တဒိဋ္ဌိမပယ်နိုင်ဘူးလားတခါလည်းပယ်နိုင်သွား ဒါကြောင့်ယုံနာမြင်လျင်ဒိဋ္ဌိစဉ်ပယ်ခွင်လွတ်နိုင်သည်တဲ့ဒါလေးဆိုကြည့်မယ်ယုံနာမြင်လျင်ဒိဋ္ဌိစဉ်ပယ်ခွင်လွတ်နိုင်သည်ယုံနာမြင်လျင်ဒိဋ္ဌိစဉ်ပယ်ခွင်လွတ်နိုင်သည်ယုံနာမြင်လိုက်တာနဲ့အပယ်လွတ်သွားပြီ။ဘာဆိုရင်အမှားသည့် တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိလုံးဝပယ်နိုင်သွားပြီအဲတော့အဲ့ဒီလိုအမှန်တိလေးသိနေဖို့အမှန်တိလေးမြင်နေဖို့မြင်လာပြီသိလာပြီဆိုတာနဲ့တပြိုင်နက်တည်းယထဘူတဉာဏ်ရသွားတယ်။ဘာဉာဏ်ရသွားတာလဲ။ယထဘူတဉာဏ်ရသွားပြီ။ဒီယထဘူတဉာဏ်ရဖို့အတွက်ဟာဘုန်းကြီးတို့ဒီမှာအမှန်မြင်အောင်အမှန်သိအောင်ဝရိယလေးစိုက်ပြီးတော့တရားအားဝရိယအားတွေနဲ့ အားထည့်ပြီးတော့မကြိုးစားရဘူးလားကြိုးစားရမယ်နော်ဗလာငါးတံပြည့်စုံရန်အမှန်လိုအပ်သည်ဘယ်လောက်ပဲလှုပ်လို့ဒီဗလာငါးပါးဥစည်းပြီးတော့သာကြိုးစားလောကီလုပ်တွေလည်းအောင်မြင်မယ်လောကုတ္တရာဖြစ်တဲ့အခုတရားအလုပ်တွေလည်းအောင်မြင်မယ်ဗလာငါးပါးဆိုတာနံပါတ်1ကတတ္တာငါတရားရကိုရရမယ်ဆိုတဲ့ယုံကြည်မှုပဲအဲ့ဒီအာကောင်းရမယ် ဝရိယတဏ္ဍပေါ့ပေါ့တဏ္ဍလေးအားထုတ်လို့မရအောင်ငါကြိုးစားရမှာပါလားဆိုပြီးဝရိယစိတ်ကြိုးစားရမယ်အဲ့ဒီဝရိယစိတ်ကြိုးစားတဲ့အခါကျတော့မှပေါ်တဲ့အာယုလေးကိုမလွတ်အောင် ရှုမှတ်နိုင်သွားရမယ်တတိအဲ့ဒီတရံအားကောင်းရင်ဝရိယအားကောင်းဝရိယအားကောင်းရင်ရှုမှတ်မှုတတိအားကောင်းလာတတိအားကောင်းလာရင်စိတ်တည်ကြည်မှုတမာရီအားကောင်းလာတမာရီအားကောင်းလာရင်အမှန်သိတဲ့ဝိပဿနာဉာဏ်နဲ့ပညာတွေမဖြစ်ဘူးလားဖြစ်သွားတယ် ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီပလန်၅ပါးဥစည်းပြီးတော့ကြိုးစားသွားတရားအားဝရိယအားနဲ့ဒီနှစ်ခုအားဆိုင်ပြီးကြိုးစားသွားရင်ဟိုဘက်ကတတိသမารိပညာအားလုံးဖြစ်သွားဒါကြောင့်မို့ကျေးဇူးရှင်မာစီဆရာတော်ဘုရားရဲ့ဒီကိုအမူအရာလေးတွေရှုတဲ့အခါမှာလေးပဲအမှန်တိုင်းသိအောင်ရှုဆိုတာကိုဒီမှာယထာဘုဒ္ဓဉာဏ်သိအောင်ရှိကိုအရှိတိုင်းအမှန်ကို အမှန်တိုင်းသိမြင်အောင်ရှုတာကိုဒါယထာဘုဒ္ဓဉာဏ်ပဲ အဲ့ဒီဉာဏ်လေးရသွားပြီဆိုရင်ဆက်ပြီးရှုဆက်ရှုသွားရင်ကတော့ရှိဘက်ကဆက်ဆက်ပြီးတော့ဘုန်းကြီးတို့ယောဂီများအကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်အဖြစ်နဲ့အပြစ်ကိုသိတဲ့ဉာဏ်ဒီဉာဏ်လေးအစဉ်စဉ်ပေါ်လာမှာပဲလေအခုရတ္တဗုဒ္ဓဉာဏ်လေးပေါ်ရောက်ဖို့ကိုပဲမနေကြိုးစားယူရဒါမှမဟုတ်အဲ့ဒီလို အမှန်တိုင်းသိအောင်ရှုပါတဲ့ကာယ ानु ပတနာနောက်ပြီးတော့ဝေဒနာ ानु ပတနာဘာ ानु ပတနာလဲ သောသောကာယ ानु ပဒနာမှာဘုန်းကြီးတို့ရှုတဲ့အခါကာလမှာထိုင်ရှုရှုရက်ရှုရှုသွားရင်ရှုရှုလျောင်းရင်ရှုရှုဘယ်လိုပဲရှုရှုကိုယ်မူရာရှုတာဟူသမျှတွေကဘာနုပဒနာလဲကာယ ानु ပဒနာအခုဘုန်းကြီးတို့ယောဂီများဟူဒီအသေးစိတ်တွေထည့်အောင်ပြောရမယ်ဆိုရင်စွန်းစားတဲ့နေရာရှုတာလဲကာယ ानु ပဒနာရေမိုးချိုးတဲ့နေရာရှုတာလဲကာယ ानु ပဒနာမိမိရဲ့ဝတ်စားလဲတာဝတ်တာတွေအကုန်လုံးရှုတာဟူသမျှတွေကဘာနုပဒနာတွေလဲကာယ ानु ပဒနာတွေကြီးတဲ့ဒါရှုသွားမယ်ဆိုရင်ကာယ ानु ပဒနာတွေကြီးတဲ့ အဲ့ဒီလို ရှုမှတ်နေတဲ့အခါမှာအထူးအဖြင့်ကုထိုင်တဲ့ဣရိယာပုနဲ့ရှုတဲ့အခါလေးပြောမယ်ပေါ့ထိုင်တဲ့ဣရိယာပုနဲ့ရှုတဲ့အခါကာလမှာမိနစ်20မိနစ်30တမာရီရှင်ရနေတဲ့ပုဂ္ဂိုလ်ကြတော့လည်းပဲမိနစ်30ရဲ့ဟိုဘက်ကျမှဝေဒနာလေးတွေခံစားမှုဝေဒနာလေးတွေဖြစ်ပေါ်လာတာဒီလိုမဟုတ်သေးဘူးခုမှစပြီးတော့ရှုမှတ်ရတဲ့ပုဂ္ဂိုလ်အတွက်ကြတော့ရှုမှတ်စပြီးတော့ရှုမှတ်စဖြစ်တဲ့အတွက်ကြောင့်မို့ 10မိနစ်15မိနစ်လောက်ဆိုရင်အောက်ပိုင်းလေပိုင်းထက်ပိုင်းတွေကဝေဒနာလေးတွေလာပြီအဲ့ဒီဝေဒနာဆိုတဲ့ခံစားမှုလေးတွေဒါလေးတွေလည်းရှုရမှာတဲ့ဝေဒနာအနုပတနာတဲ့ဝေဒနာဆိုတာခံစားမှုတဲ့အနုဆိုတာအကျဉ်းချင်းဖန်ပန်တဲ့ပတနာရှုတာတဲ့အဲ့ဒီခံစားမှုလေးကိုထက်ခါထက်ခါထက်ခါထက်ခါရှုတာအဲ့ဒါကိုဝေဒနာနုပတနာဘာနုပတနာလဲဝေဒနာနုပတနာ အဲ့ဒီခံစားမှုလေးရှုတဲ့အခါမှာလေးပဲသောသောကပြောတဲ့အတိုင်းရှုပုံအချင်းရာမမြဲတဲ့သဘောကိုမြင်အောင်ရှုရဆင်းရဲတဲ့သဘောကိုမြင်အောင်ရှုရအဆိုးမရတဲ့သဘောကို မြင်အောင်ရှုရအဲ့ဒီမတင့်တယ်တဲ့သဘောတွေကိုမြင်အောင်ရှုရအဲ့ဒီသဘောကိုမြင်အောင်ယောဂီပုဂ္ဂိုလ်ရှုသွားရမှာသို့တော့ကိုယ်မူရာကြီးရှုတဲ့ခံမှလည်းပဲမမြဲပုံလေးကိုမြင်သွားအောင် ပြင်းမှုပြင်းမှုတွေကြောင့်မို့ဆင်းရဲပုံလေးကိုမြင်သွားအောင်ကိုယ့်လိုတိုင်းမဖြစ်တဲ့သဘောလေးမြင်အောင်ဒီသဘောလေးရှုရတာမြင်အောင်ရှုသွားတာအခုဝေဒနာလေးရှုတဲ့အခါမှာလည်းဒီတိုင်းပဲရှုတဲ့အခါမှာများသောအားဖြင့်ယောဂီတိုင်းယောဂီတိုင်းဟာဝေဒနာတစ်ခုထင်ရှားပေါ်လာရင်အဲ့ဒီဝေဒနာကိုပြောက်အောင်ပဲရှုနေကြတယ်တကယ်ရှုရမှာကသိအောင်ရှုရမှာလေဘာဖြစ်အောင်ရှုရမှာလဲ သိအောင်ရှုရမှာလေဝေဒနာရဲ့သဘောလေးသိအောင်ရှုရအဲ့ဒီဝေဒနာလေးတစ်ခုကိုပူတဲ့ဝေဒနာလေးပဲဖြစ်စီနာတဲ့ဝေဒနာပဲဖြစ်စီရှုကြည့်ပေါ့တစ်ခုကိုစိုက်ရှုကြည့်ရှုတဲ့အခါမှာတော့သိခံမှုအရင်းခံထားပြီးရှုရမှာနော်သိမခံနိုင်လို့ခဏခဏပြောင်းခဏခဏရွှေ့ခဏခဏပြင်းနေရင်အဲ့ဒီပုဂ္ဂိုလ်စိတ်တည်ငြိမ်မှုတမာတိမဖြစ်တော့ဘူး တမာရီမဖြစ်လို့ရှိရင်အမှန်သိတဲ့ဉာဏ်ပေါ်ပါမလားမပေါ်နိုင်တော့ဒါကြောင့်ဝေဒနာလေးကိုရှုတဲ့အခါကလည်းမှဒီသိခံပြီးတော့ရှုရတယ်ခဏခဏမပြောင်းအောင်ခဏခဏမရှုရအောင်မရှုရဘူးတဏှာကြီးလုံးလုံးကြီးမပြုတ်မပြင်းပဲထိုင်ရမယ်ဒီလိုတော့မဟုတ်ဘူးကိုသိမခံနိုင်လောက်အောင်ဝေဒနာကပြင်းထန်နေရင်တော့ပြောင်းလို့ရွှေ့လို့မရဘူးလားရပါလေရွှေ့နိုင်ပါလေပြောင်းနိုင်ပါလေ သို့တော့ပြောင်းနဲ့ရွှေ့တဲ့အခါမှာအမှတ်တမဲ့မရွှေ့နဲ့အမှတ်ကလေးနဲ့ရွှေ့ဘယ်လိုရွှေ့ရမှာလဲအင်းမှတ်ကလေးနဲ့ရွှေ့ရွှေ့တဲ့ကံမှာမှတ်ကလေးနဲ့ရွှေ့ခြင်းစိတ်ကလေးပထမစဖြစ်ပေါ်နေရင်ရွှေ့ခြင်းနဲ့ရွှေ့ခြင်းနဲ့မိမိရဲ့ခြေတော်ကလေးမတော့မလေမလေခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ်အဲလိုရွှေ့လိုက်တဲ့ကံမှတ်စိတ်လေးနဲ့ရွှေ့လိုက်တဲ့ကံကျတတိမလွတ်တော့မလွတ်တဲ့အတွက်ကြောင့်မို့တမာရီမပြတ်တော့အဲလိုမှတ်နေရွှေ့ဒါကြောင့် တိခါရဲ့နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားဆိုရိုးစကားလေးရှိပါတိခါနဲ့ဆိုတာယောဂီတို့ခြားနေရာအတွက်အသုံးပြုရမှာမဟုတ်ဘူးဒီတရားအထုတ်တဲ့နေရာမှာအသုံးပြုရမယ်တရားအထုတ်တဲ့နေရာမှာမိမိခန္ဓာကိုယ်ကဖောက်ပြန်တဲ့ဝိပရိနာမဒုက္ခလို့ခေါ်တယ်။ဘာဒုက္ခခေါ်တယ်။ဝိပရိနာမဒုက္ခဆိုတာဒီခန္ဓာဖောက်ပြန်ပြီးတော့ဆင်းရဲတာကို ဒါဝိပရိနာမဒုက္ခခေါ်တယ်ခုခန္ဓာကိုယ်ကြီးကအမျိုးစုံဖောက်ပြန်နေတာအေးရာကလည်းပူရင်ပူလာတယ်ပူရာကလည်းအေးရင်အေးလာတယ်ပြော့ရာကမာရင်မာလာတယ်မာရာကပြုတ်ရင်ပြုတ်လာတယ်ရော့ရာကတင်းရင်တင်းလာတယ်တင်းရာကရော့ရင်ရော့လာတယ်ဒုနိကြခန္ဓာကိုယ်ကြီးကပူလိုက်အေးလိုက်အမျိုးစုံဖြစ်အဲ့လိုဖောက်ပြန်နေတဲ့အတွက်ကြောင့်မို့ဆင်းရဲတာကိုဒါဝိပရိနာမဒုက္ခခေါ်တယ်အဲ့ဒီဆင်းရဲတဲ့ဒုက္ခဝေဒနာလေးကိုမြတ်စွာဘုရားက ဒုက္ခံဝဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပသနာတိတဲ့ဆင်းရဲတဲ့ခံစားမှုလေးဖြစ်ပေါ်လာရင်အဲ့ဒီခံစားမှုလေးကိုသိအောင်ရှုဒုက္ခံဝဝေဒနာဝေရယမာနောတဲ့ဒုက္ခံဝေဒနာဝေရယမိတိပသနာတိတဲ့ချမ်းသာတဲ့ခံစားမှုလေးဖြစ်လာရင်လေအဲ့ဒီချမ်းချမ်းသာတဲ့ခံစားမှုလေးကိုသိအောင်ရှုအတုက္ခမတုက္ခံဝဝေဒနာဝေရယမာနောတဲ့ အာရုခမတုခံဝဝေဒနာဝေရယမိတိပဇာနာတိအလယ်လခံစားမှုလေးဖြစ်ပေါ်လာရင်လည်းပဲအဲ့ဒီအလယ်လခံစားမှုလေးကိုသိအောင်ရှုတယ်။ဒါဆိုဗျာဝေဒနာကိုပြောင်းအောင်ရှုခိုင်းတာလားသိအောင်ရှုခိုင်းတာလားသိအောင်ရှုခိုင်းနေတာနော် ကိုယ့်ရဲ့ခံစားမှုလေးကဘယ်လိုဖြစ်ပေါ်နေသလဲချမ်းသာနေသလားချမ်းသာနေရင်ချမ်းသာတဲ့ခံစားမှုလေးကိုသိချာသိနေပြီစီ ချမ်းသာတယ်ချမ်းသာတယ်ကောင်းတယ်ကောင်းတယ်ရှုနေတကယ်လို့ဆင်းရဲတဲ့ခံစားမှုဖြစ်ပေါ်ရင်ဒီဆင်းရဲတဲ့ခံစားမှုလေးကိုတက်ကတက်ကတက်ကတက်ကရှုရှုတဲ့အခါမှာစပြီးတော့ရှုမှအထုဆယောဂီပုဂ္ဂိုလ်ဟာဘယ်တော့မှဝေဒနာတွေပျောက်သွားတယ်ဆိုတာမရှိဘူးရှုမှလေးတိုးလေးရှုမှလေးတိုးလေးရှုမှလေးတိုးလေးမှတ်တိုင်းတိုးနေတာ အဲဒီမှာမချက်တိုင်းမချက်တိုင်းဟာတစ်ချက်မှလည်းတိုးလာလိုက်တစ်ချက်မှလည်းတိုးလာလိုက်တစ်ချက်မှလည်းတိုးလာလိုက်မှတ်တိုင်းမှတ်တိုင်းဟာစအတုစယောဂီပုဂ္ဂိုလ်ကမှလီတိုးတိုးလာတာပဲသိရအဲ့ဒီသိနေတာကညံမယ်သိနေတာပါလေညံမယ်သိဖို့ပဲရှုကမ်းတာလေအခုသိနေတယ်စောစောကမသိဘူးအခုသိနေပြီတိုးလာတဲ့သဘောလေးသိနေ ခါတည်းမှာမိမိရဲ့ရှုအားတွေကောင်းလာတဲ့အခါကျတော့လည်းပဲတစ်ချက်မှလည်းယော့သွားလိုက်တစ်ချက်မှလည်းယော့သွားလိုက်တစ်ချက်မှလည်းယော့သွားလိုက်အဲဒီယော့ယော့သွားတဲ့သဘောလေးသိနေတာညံမယ်တခါတည်းမှာဝေဒနာတဏှာကတဏှာပြောင်းပြောင်းသွားတာရှိတယ်လေဒီနေရာမရှိတော့နောက်တဏှာပေါ်နေပြန်နောက်တဏှာရှုနေတဲ့အခါမရှိပြန်တော့နောက်တဏှာပေါ်နေပြန် အဲ့လိုတဏှာမှတဏှာတဏှာမှတဏှာပြောင်းရွှေ့နေရင်လေအဲ့ဒီပြောင်းရွှေ့နေတဲ့သဘောလေးကိုသိအောင်ရှုရအဲ့ဒီသိနေတာညာမယ်တေချာစူးစိုက်ပြီးတော့ရှုပါဝေဒနာတစ်ခုကိုရှုတဲ့အခါမှာပျောက်ချင်တဲ့လောဘဥစည်းတဲ့စိတ်နဲ့မရှုပါနဲ့တရားရှုတယ်တရားအထုတ်တယ်ဆိုတာလောဘနင်းအောင်ဘာနင်းအောင်လဲဒေါသနင်းအောင်မောဟမာနစတဲ့ကိလေသာတွေနင်းအောင်ရှုမှတ်တာ အခုရှုမှတ်ရင်းနဲ့ပဲလောဘတွေဖြစ်နေတယ်မရှုနိုင်တဲ့အခါမလွန်မြောက်တဲ့အခါဒေါသတွေဖြစ်နေတယ်တရားရှုမှတ်ရင်းနဲ့လောဘဒေါသတွေစိတ်ကြမ်းကြီးဒီကိလေသာတွေကတခါတည်းဥဒ္ဓကိုဝင်နေလိမ့်မယ်ဒါကြောင့်ရှုတဲ့ကူကရှုတဲ့အချိန်တည်းကူကလောဘဥစည်းတဲ့စိတ်နဲ့ပျောက်ချင်တဲ့လောဘစိတ်ကြီးနဲ့မရှုပါနဲ့အဲဒီဝေဒနာရဲ့သဘောလေးကိုသိအောင်ပဲရှုမယ် ဘုန်းကြီးတို့ဗာနဲ့ဥမာတူလဲဆိုတော့ဆရာဝန်ဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့လူနာဖြစ်တဲ့ပုဂ္ဂိုလ်ကို သွေးပေါင်ချိန်တဲ့အခါကလည်းမှသူ့ရဲ့ပြရားတိုင်လေးကိုထောင်လိုက်တယ်။နောက်ပြီးတော့လက်ပတ်ကလေးနဲ့လက်မောင်းလေးကိုပတ်လိုက်တယ်။ပတ်ပြီးတော့သူ့ရဲ့လေလုံးလေးကိုတခါလေတေလုံးလေးကိုဟိုမှာပိတ်လိုက်တယ်။အဲ့လိုပိတ်ပြီးတဲ့အခါကလည်းကြတော့ဘာလုပ်လိုက်လဲ။အဲ့ဒီသူ့ရဲ့တေလုံးလေးကိုနှိပ်လိုက်တယ်။တစ်ချက်နှိပ်လိုက်တိုင်းပြရားလေးကအောက်ဆင်းသွားသလားတက်လာသလား တစ်ချက်နှိပ်လိုက် ပေါ်တက်လိုက်တစ်ချက်နှိပ်လိုက်အပေါ်တက်လိုက်တစ်ချက်နှိပ်လိုက်အပေါ်တက်လိုက်နဲ့ခုဝေဒနာလေးရလည်းပဲရှူလိုက်တိုးလိုက်ရှူလိုက်တိုးလိုက်ရှူလိုက်တိုးလိုက်နဲ့အဲ့ဒီမှာပြဓာလေးတက်တက်လာတာနဲ့တူးနေတယ်အဲ့ဒါကိုယောဂီပုဂ္ဂိုလ်သိခံပြီးတော့ဝေဒနာကိုရှုသွားဖို့လိုတယ်အဲ့ဒီဝေဒနာလေးကိုယောဂီကသိခံပြီးတော့မပြောင်းမဲမရွှေပဲမပြင်းမဲဒီပုံမှာသိခံပြီးတော့ရှုနေအဲ့ဒီလိုသိခံရှုတဲ့အခါမှာပြင်းပြင်းထန်ထန်ဝေဒနာမခံသာအောင် မျက်ရည်ပါကျလာသည်ထိအောင်တခါတရံမှာအံကျစ်ယူရသည်ထိအောင်ဝေဒနာပြင်းထန်တာဖြစ်ပါလိမ့်မယ်တစ်ချိန်တစ်ခါလောက်သာယောဂီပုဂ္ဂိုလ်သိခံပြီးတော့ဖြစ်ချင်တယ်လို့ဖြစ်ငါမပြောင်းတော့ဘူးဆိုပြီးတော့ဇွဲကောင်းကောင်းနဲ့သိခံပြီးရှုလို့ရှိရင်နောက်ဆုံးအဲ့ဒီဆရာဝန်သွေးပေါင်ချိန်တဲ့အခါမှာဗရာလေးဟာတဆင်ပြီးတဆင်တစီပစီတက်လာနောက်အရှင်ကုံသွားတဲ့အခါကျတော့ဘလောက်နှိမ့်နှိမ့်တက်သေးရဲ့လားမတက်တော့ဗရာလေးမတက်လာတော့ အဲ့ဒီမှာမတက်လာဘဲနဲ့တန့်သွားပြီအဲ့ဒီအချိန်မှာဘုန်းကြီးတို့ယောဂီများဟိုကသူ့ရဲ့လေလုံးလေးကိုဟိုဘက်ကဝဲကူလေးကိုလျှော့လိုက်တဲ့အခါကျတော့တဆင်ပြီးတဆင်တဆင်ပြီးတဆင်တရားလေးကဆင်းဆင်းရော့ရော့ကျသွားတာမတွေ့ရဘူးလားအဲ့ဒီလိုပဲခုဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်ဟာဝေဒနာကိုဇွဲကောင်းကောင်းနဲ့သိခံပြီးရှုရင်းကနေပြီးတော့အဲ့ဒီအမြင့်ဆုံးတရားဝေဒနာတွေတက်တယ်သိခံနေဇွဲနဲ့သိခံနေတယ် အဲ့လိုသိခံရင်ကနေပြီးတော့ဝေဒနာရှေ့မတိုးတော့ဘူးတန့်သွားတယ်အဲ့ဒီတန့်သွားပြီးတော့တခါလဲရှုတဲ့အခါကျတော့ဟောတဖြည်းဖြည်းစိုးစိုးကပြဓာလီကျတယ်လို့ပဲတစ်ချက်မှလိုက်ရော့ကြသွားလိုက်တစ်ချက်မှလိုက်ရော့ကြသွားလိုက်တစ်ချက်မှလိုက်ရော့ကြသွားလိုက်တစ်ချက်မှလိုက်ရော့ကြသွားလိုက်နဲ့ဝေဒနာဟာရှုမှတ်တိုင်းရှုမှတ်တိုင်းဟာတိုးမလာတော့ဘဲနဲ့ရော့သွားတာရော့သွားတာရွေ့သွားတာရွေ့သွားတာဒါပဲသိတယ်နောက်ဆုံးတစ်ပြေးပြေးဝေဒနာလေးကသေးသေးဝေးဝေးပြီးတော့နောက်ဆုံးကုံဆုံးချုပ်ပြောက်သွား အဲ့ဒါထိအောင်သိလိုက်တယ်ဆိုတော့မြဲတာသိတာလားမမြဲတာသိသလားမမြဲတာကဲအဲ့ဒီတိုင်းသိချာသိခံပြီးရှုသွားရင်ဝေဒနာရဲ့မမြဲတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့မတွေ့ရဘူးလားအဲ့ဒါအမှန်သိလားအမှားသိလားအမှန်သိပဲမြတ်စွာဘုရားကရှုတဲ့အခါကလည်းမှရှုဖို့ချင်းရမမြဲတဲ့သဘောကိုမြင်အောင်ရှုလို့ပြောတာအဲ့ဒီမမြဲတဲ့သဘောကိုမမြင်ခင်လေးမှာဝေဒနာပေါ်မှာယောဂီပုဂ္ဂိုလ်က သေချာစူးစိုက်ပြီးတော့ရှုနိုင်နေတဲ့ပုဂ္ဂိုလ်ပေါ့ဝေဒနာပေါ်မှာသေချာစူးစူးဆိုင်ဆိုင်နဲ့ရှုနိုင်နေပြီဆိုရင်ဘုန်းကြီးတို့ယောဂီများသောသောကနားနေတာမိမိရဲ့တင်ပါးကြီးနားနေတယ်သို့မဟုတ်တင်ပါးကြီးပူးနေတယ်တင်ပါးဆိုတဲ့ပြဉ္ညာတရားကြီးလည်းထင်းနေတယ်ဒါပြဉ္ညာဆိုတာတရားမဟုတ်ပရမတ်မတရားဘာမှတရားလဲ အေးပရမတ်ဆိုတာသဘောပြောတာပရမတ်ဆိုတာဘာကိုပြောတာလဲသဘောလေးပဲပြောတာအဲ့တော့ပြဉ္ညာဆိုတဲ့ဟိုမှာတင်မဆိုတဲ့ပြဉ္ညာတရားကြီးထင်နေတယ်ယောဂီပုဂ္ဂိုလ်ကရှုနေတဲ့ပုဂ္ဂိုလ်ကလည်းပဲခံစားနေရတာနားနေတာဘာတူလဲဆိုငါပဲခံစားနေရတာလည်းဘာတူလဲဆိုငါပဲခံစားရအဲ့ဒီမှာငါကြီးတယ်ပဲတကူတည်းပဲ နာတာလဲငါပဲခံစားနေရတာလဲငါပဲငါတင်မကြီးနားနေတာပဲတင်မကငါတင်မကြီးပဲငါငါဥစ္စာနေရဖြစ်ဆွဲလန်းနေအဲ့ဒီနာတဲ့ပေါ်သို့မဟုတ်ပူတဲ့ပေါ်ထက်ခါထက်ခါရှုကြည့်ပါယောဂီမရွှေ့ပဲမပြောင်းမဲနဲ့ရှုကြည့်ပါအဲ့ဒီလိုရှုလိုက်တဲ့အခါကလည်းကြတော့ရှုမှတ်စိတ်ကလေးဟာအဲ့ဒီနာတဲ့ပူတဲ့အာယုံလေးပေါ်မှာစိုက်ကြသွားလိမ့်မယ်ပူတယ်ရှုလိုက် နောက်တစ်ခါပူလာပြန်တယ်ပူတယ်ရှုလိုက်ရှုစိတ်ကလေးကဖြည်းဖြည်းပဲပူတယ်ပူတယ်ပူတယ်နားတယ်နားတယ်ဒီလိုမရှုအောင်ဖြည်းဖြည်းချင်းလေးရှုတစ်ချက်ချင်းလေးရှုရှုစိတ်ကလည်းအဲ့ဒီရှုခံအာယုံဖြစ်တဲ့ခံစားမှုဝေဒနာလေးပေါ်မှာစိုက်နေရသဲပုံလေးပေါ်မှာဒုချောင်းလေးနဲ့တစ်ခါထိုးလိုက်ရင်တစ်ခါနစ်ဝင်သွားသလိုထိုးလိုက်ရင်နစ်ဝင်သွားသလိုမိမိရှုစိတ်ကလေးကလည်းအဲ့ဒီအာယုံပေါ်မှာဝေဒနာခံစားမှုဝေဒနာလေးပေါ်မှာနစ်ဝင်သွားမယ်စိုက်ကြနေရတယ် ဟိုကပူတာလေးပေါ်လိုက်ပူတယ်လို့ရှုလိုက်စိုက်သွားလိုက်ပူတာလေးပေါ်လိုက်ပူတယ်လို့ရှုလိုက်စိုက်သွားလိုက်ပူတာလေးပေါ်လိုက်ပူတယ်ရှုလိုက်စိုက်သွားစိတ်ကဘေးကိုတခြားကိုမရောက်တော့ဘူးပူတဲ့အာယုံလေးနဲ့ရှုစိတ်ကလေးနဲ့နှစ်ခုပဲရှိတော့ပူတာလေးနဲ့ဘာနဲ့ရှိလဲနှစ်ခုပဲအဲ့ဒီမှာယောဂီပုဂ္ဂိုလ်ကပူတာလေးကတခြားရှုသိနေတာလေးကတခြားနှစ်ခုမကွဲဘူးလားကွဲသွားပြီအဲ့ဒီမှာပူတာလေးကတတ္တရှုသိနေတာလေးကတတ္တ ပူရာလေးကယုတ်ခံစားပြီးရှုသိနေတာလေးကနာခံစားတာလေးကလည်းနာရှုသိနေတာလေးကလည်းနာပူနေတာလေးကယုတ်ခံစားရှုသိနေတာလေးကနာဟောနှစ်ခုတွေ့သွားဘယ်နှစ်ခုတွေ့သွားလဲယုံနဲ့နာဘာနဲ့ပါလဲကဲဘုန်းကြီးတို့ယောဂီများဝေဒနာလေးကိုရှုရင်းနဲ့ကွဲသိတယ်ဘာကိုရှုရင်းနဲ့လဲဝေဒနာကိုရှုရင်းနဲ့အဲ့ဒီမှာယုံနဲ့နာကွဲသိနေတာ နာတာလေးကတတ္တရှုသိနေတာလေးကတတ္တပူတာလေးကတတ္တရှုသိနေတာလေးကတတ္တတခြားစီပဲငါမဟုတ်တော့တခြားစီပဲပူမှုကတတ္တသူ့သဘောလေးပဲခံစားသိနေတာလေးကသဘောလေးပဲသူ့ဟာသူပဲဒီနှစ်ခုတည်းပဲရှိတော့အဲ့ဒီလိုသိလာပြီဆိုရင်ဒါအမှန်သိတာလားအမှားသိတာလားတကယ်ယထာဘုဒ္ဓဆိုတဲ့ဉာဏ်ပေါ်လာပြီအမှန်သိတဲ့ဉာဏ်လေးပေါ်လာဆက်ရှုရင်စောစောကပြောတဲ့အတိုင်းဒီပူမှုဝေဒနာလေးရဲ့ ပေါ်ပြပြောက်ဖြစ်ပြီးပြတ်သွားလို့မမြဲတဲ့သဘောတွေကိုကိုယ်တိုင်ဉာဏ်နဲ့တွေ့သွားလိမ့်မယ်။ဘုန်းကြီးတို့ကျမ်းဂန်များမှာဝေဒနာကိုရေဖွက်ကလေးနဲ့ဥပမာပေးထားတယ်။ဘာနဲ့ဥပမာပေးလဲ။ရေဖွက်ကလေးနဲ့ဥပမာပေးထားတယ်။ဘုန်းကြီးဟိုဘက်ကအင်ဒီယားနာပြည်နယ်ဖို့ဝင်းမြို့မှာဓမ္မရကိတာကျောင်းတိုင်းမှာသို့တော်ကပဲခုနှစ်ရက်တရားစခန်းပြခဲ့။အဲ့ဒီမှာတော့မိုးရီရွာတယ် မိုးတွေကရွာနေတာပဲသိမပြဘူးဘုန်းကြီးရှိနေတဲ့ရက်ဒီမှာမိုးတွေမြဲမပြတ်ရွာနေရွာနေတဲ့အခါကလည်းကြတော့ဓမ္မယုံရဲ့အပြင်ဘက်မှာကြည့်လိုက်ရင်မိုးရေတွေစီးမိုးရေတွေစီးနေတော့ဘုန်းကြီးဒီဝေဒနာလေးနဲ့ပတ်သက်လို့သူတို့ကိုပြောပြတဲ့အခါသူတို့ပို့ပြီးတော့သဘောပေါက်မြင်လွယ်ထင်လွယ်သွားတယ်မြတ်စွာဘုရားကရေပွဲနဲ့ဥမာပေးထားတယ်မိုးဘုံကကြလာတဲ့ရေလေးဟာအောက်မှာကြီးလို့ဟိုမှာဓမ္မယုံရဲ့ရှိမှာရေတွေကအနှိမ့်မြင့်ဆိုတော့ အမြင့်ကရေတွေကအောက်ကိုစီးနေတယ်လို့အဲ့ဒီရေပြင်ကြီးဖြစ်နေတယ်အဲ့ဒီရေပြင်ပေါ်မှာ ကောင်းကင်ကကျလာတဲ့မိုးပေါက်ကလေးဟာရေပြင်ပေါ်မှာကျလိုက်တဲ့ခါကျတော့အောက်ရေလေးကရေပွက်ကလေးမပေါ်ဘူးလားအဲ့ဒီရေပွက်ကလေးကအပေါ်ရေကစီးနေတဲ့အတွက်ကြောင့်မို့ပေါ်လာပြီးတာနဲ့ချက်ချင်းဘာဖြစ်သွားလဲဖြစ်သွားရှိတော့ချက်ချင်းမိုးပေါက်ကလေးကျလာရေပွက်ကလေးပေါ်လိုက်အပေါ်ရေကစီးလိုက်ပြက်သွားလိုက်နဲ့ ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်အဲ့ဒီဝေဒနာအဲ့ဒီရေဘွက်ပမာပဲဘာမှမြဲတာမရှိဘူးတဲ့ဘုန်းကြီးတို့နောက်တစ်ခုပြောရလို့ရှိရင်ရေတွေစီးနေတဲ့နေရာကြည့်ပေါ့ရေစီးချောင်းတစ်ခုကိုကြည့်လိုက်မြောင်းတစ်ခုကြည့်လိုက်ရေတွေစီးနေတဲ့ချောင်းတစ်ခုကြည့်လိုက်မြစ်တစ်ခုကြည့်လိုက်ကိုဒီနေရာမှာကြည့်နေတဲ့ရေဟာဒီရေပဲလို့မပြောင်းဘူးလို့ထင်နေတာ တကယ်တမ်းကျတော့ရေတွေကစီးနေတာဖြစ်တဲ့အတွက်ပထမမြင်ရတဲ့ရေဟာဒုတိယအကြိမ်ရှိသေးလားမရှိတော့စီးသွားပြီဒုတိယမြင်တာဒုတိယပဲအသစ်ပဲပထမရေဟာပြတ်သွားပြီ စီးသွားပြီဟောနောက်တစ်ခါမြင်တဲ့ဟာအသစ်ပဲအဲ့ဒီမှာရေတွေဟာအဟောင်းကပြတ်သွားလိုက်အသစ်ပေါ်လာလိုက်အဟောင်းပြတ်သွားလိုက်အသစ်ပေါ်လာအဟောင်းစီးသွားလိုက်အသစ်ပေါ်လာလိုက်ဒါမှရှိနေနောက်တစ်ခုကြည့်လိုက်ရင်ဘုန်းကြီးတို့ဒီနိုင်ငံတွေမှာတော့ ဒီတရားလေးတွေကအင်မတန်နဲတာပဲခြားတို့ပျောစိတ်တို့ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့အင်မတန်ပေါ်အိမ်နေเจ้าနေမိုးရင်းဆိုရင်အဲ့ဒီမှာဘေးကတစမိဘေးကနေပြီးတော့ဒီမှာခြားတယ်တနေရာမှတနေရာပျောစိတ်ကလေးတွေတနေရာမှတနေရာရွှေ့နေတာတဒန်းကြီးရွှေ့နေတာမတွေ့ရဘူးလားအဲ့ဒီမှာတေချာလေးရက်ပြီးကြည့်နေတဲ့အခါကျတော့ဒီပုစိတ်ကအမဲဆိုရင်လည်းပဲအမဲเจ้าကြီးတစ်ဆက်တည်းလို့မထင်ရဘူးလား ခြားတယ်ဆိုရင်လည်းခြားတန်းကြီးတစ်စက်တည်းဆက်နေတာပဲလို့မထင်ရဘူးလားတေချာထိုင်ပြီးတော့အနန်းနန်းလေးကတ်ကြည့်လိုက်တကောင်ပြီးမှနောက်တကောင်တကောင်ပြီးမှနောက်တကောင်ဆက်သလားမဆက်ဘူးလားလုံးဝမဆက်ဘူးတကောင်ပြီးမှတကောင်ပဲတကောင်ပြီးမှတကောင်ပဲဝေဒနာရဲ့သဘောဟာဒီတိုင်းပဲပထမခံစားမှုပြတ်သွားတယ်နောက်တစ်ခါခံစားမှုအသစ်ဖြစ်တယ်ပထမခံစားမှုပြတ်သွားတယ်နောက်တစ်ခါခံစားမှုအသစ်ဖြစ်တယ် အဲ့ဒီလိုအဟောင်းပြက်လိုက်တစ်ဖြစ်လိုက်အဟောင်းပြက်လိုက်တစ်ဖြစ်လိုက်နဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောပဲတေချာရှုမှတ်အားတွေဒီငြိမ်မှုတမာရီအားတွေကောင်းလာပြီဆိုရင်အဲ့လိုဖြစ်ပြညံနေဝေဒနာပေါ်ရင်ဝေဒနာလေးကိုရှုရင်းနဲ့ပဲဒီဖြစ်ပြညံနေပေါ်လာမယ်တေသေးချာချာယောဂီပုဂ္ဂိုလ်များဆုစိုက်ပြီးရှုဖို့ပဲအဲ့လိုရှုသွားရင်ဒီဝေဒနာရှုသွားရင်လည်းအခုရုပ်သဘောနာမ်သဘောသိတဲ့ဉာဏ်လေးပေါ်မယ် အဲ့ဒီဝေဒနာရှုနေရင်လည်းဝေဒနာတွေရဲ့ဖြစ်ပြီးပြတ်သွားလို့မမြဲတဲ့သဘောတွေပေါ်မယ်ဆက်ပြီးရှုနေရင်လည်းအဲ့ဒီမမြဲတဲ့ဖြစ်ပြဉာဏ်တွေဟာဘာကိုပဲကြည့်ကြည့်ခံစားမှုဝေဒနာကိုပဲကြည့်ကြည့်တခြားဘာကိုပဲကြည့်ကြည့်မြင်မြင်သမျှကြားကြားသမျှအာယုန်နဲ့ द्वार ဆုံသမျှကြည်တိုင်းကြည်တိုင်းတိတိုင်းရှုတိုင်းရှုတိုင်းဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောကြီးတဲ့အဲ့ဒီဖြစ်မှုပြမှုတွေကြီးတွေတွေ့ရတဲ့အခါကျတော့အကုန်လုံးဟာဘာတစ်ခုမှ တည်မြဲခိုင်မာတာရဲ့လို့မရှိပါပဲလားအကုန်လုံးဟာမမြဲတဲ့သဘောပဲလို့ဉာဏ်ထဲမှာသိလိုက်တဲ့အခါကျတော့မိမိပိုင်ဆိုင်ထားတဲ့ဟောဒီခန္ဓာကိုယ်ကြီးဟာအပြည့်ကြီးပဲဆိုတာကိုသိတော့ဒီအပြည့်ကြီးကိုပိုင်ဆိုင်ပွေ့ပိုင်နေရတဲ့အတွက်ကြောင့်မို့စိတ်ထဲမှာချမ်းသာမလားဆင်းရဲမလားအဲ့ဒီမှာဆင်းရဲတဲ့ဒုက္ခဒီမှာသိချထင်းလာတယ်ဒီဆင်းရဲကိုကိုလိုချင်သလားမလိုချင်ဘူးလား မလိုချင်ပေမဲ့ခန္ဓာကြီးရတဲ့အတွက်ကြောင့်ဒီဖြစ်ဖြစ်ဆင်းရဲတွေကတော့အမြဲတမ်းမတွေ့ရဘူးလားဒါကြောင့်ကိုယ့်အလိုတိုင်းဖြစ်သလားမဖြစ်ဘူးလားမဖြစ်တာကိုဘုန်းကြီးတို့ယောဂီများအတ္တခေါ်မလားအနတ္တခေါ်မလားအနတ္တအဲ့ဒီလိုအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေဉာဏ်ထဲမှာသေချာထင်မြင်လာအောင်ရှုရဒီတိုင်းဉာဏ်နဲ့ထင်မြင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဝိပဿနာဉာဏ်နေပေါ်ပြီ ဘာဉာဏ်နေပေါ်ပြီလဲဝိပဿနာဉာဏ်နေပေါ်ပြီဘုန်းကြီးတို့ယောဂီများဒါကြောင့်မို့ကိုယ်မူရာလေးခန့်ရှုနေရင်လည်းပဲဒီတိုင်းပဲမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောမတင့်တဲ့သဘောဒီသဘောမြင်အောင်ရှုရဝေဒနာခံစားမှုလေးရှုတဲ့အခါမှာလည်းပဲဒီမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောသိချင်မြင်အောင်ရှုရတာညာတော်အဖြစ်မမြဲတဲ့သဘောဆိုတာဖြစ်ပြီးပြည့်နေတယ်ဆိုတာကတော့ တန်ခါတော်ရှင်မြတ်တွေဓမ္မဂရိကရှင်မြတ်တွေကဟောကြလို့ဘာပဲဖြစ်ဖြစ်ယုတ်တရားတွေကလည်းဖြစ်ပြီးပြက်နံတရားတွေကလည်းဖြစ်ပြီးပြက်အားလုံးမမြဲတာတွေကြီးတယ်ပဲကြားတဲ့အတန်ကြားလိုက်လည်းဖြစ်ပြီးပြက်ဟိုနန်းတဲ့နန်းရှူရတဲ့အနံလည်းဖြစ်ပြီးပြက်အကုန်လုံးတစ်ကိုယ်လုံးတစ်ကောင်လုံးဟာဖြစ်ပြက်ကြီးတယ်ပဲလို့ဟောပြောတဲ့အခါကျတော့စိတ်ကစွဲနေတယ်အဲ့လိုစိတ်ကစွဲပြီးတော့အဲ့လိုသိတဲ့အတိကြတော့ တုတ္တမယညံလို့ခေါ်တယ်။ဘာညံခေါ်လဲ။တုတ္တမယညံနာကြားပြတ်သားပြီးတော့သိတဲ့ညံခေါ်တယ်။အခုယောဂီပုဂ္ဂိုလ်ဟာရှုနေရင်ဖောင်းနာပိဏာလေးရှုလို့ကာယ ानु ပဒနာရှုရင်းနဲ့ပဲသိတာပဲဖြစ်ဖြစ်ခံစားမှုဝေဒနာလေးရှုရင်းနဲ့သိတာပဲဖြစ်ဖြစ်အဲ့လိုသိလာတဲ့ဉာဏ်ကြတော့ဘာဝနာမယဉာဏ်ဘာဉာဏ်ခေါ်တယ် ခုယောဂီတို့တရားရှုမှအားထုတ်တယ်ဆိုတာအဲ့ဒီဉာဏ်ပေါ်အောင်ရှုရတာဘယ်ဉာဏ်ပေါ်အောင်ရှုရတာလဲဘာဝနာမယဉာဏ်ပေါ်လာအောင်ရှုရဒီဘာဝနာမယဉာဏ်ပေါ်ပြီးဆိုမှဓမ္မမိရဲ့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ဟာဩဝိပဿနာဉာဏ်นี่ဖြစ်သွားပြီဝိပဿနာဉာဏ်အမြင်นี่ပေါင်းမြောက်သွားပြီဆိုတာဒါလိုပြောရတကယ်တရားတွေတွေ့သွားပြီ တရားတွေတွေ့သွားပြီဆိုတော့ဗာတရားတွေတွေ့တာလေဆိုတော့မမြဲတဲ့တရားတွေမတွေ့ဘူးလားဆင်းရဲတာတွေမတွေ့ဘူးလားအဆိုးမရတာတွေမတွေ့ဘူးလားအဲ့ဒီတိုင်းတွေ့ပြီမမြဲတာဆင်းရဲတာအဆိုးမရတာဒီသဘောလေးသိပြီဆိုရင်ဘုန်းကြီးတို့ယောဂီများတဏမာနဒိဋ္ဌိကင်းတယ်ဘာကင်းသွားလဲအေးမမြဲတာကိုသိရင်မာနကင်းတယ် ဖြစ်ပြဉာဏ်ကောင်းကောင်းပေါ်နေတဲ့ပုဂ္ဂိုလ်ဟာမာနကင်းတယ်တချို့ကတော့လေအကုန်လုံးမြင်နေတာပဲဖြစ်ပြဉာဏ်တွေရနေတာပဲတိုင်လိုက်တာနဲ့အကုန်လုံးဖြစ်ပြဉာဏ်တွေပေါ်တယ်လို့ပြောတာပဲသို့တော့မာနကလည်းအလွန်ပဲမာနကလည်းသိကြီးတာပဲအဲတကယ်ဉာဏ်နဲ့ဘာဝနာမယဉာဏ်နဲ့သိလို့လားမသိလို့လားမသိသေးလို့ဒီသုဒ္ဓမယဉာဏ်နဲ့နာပြီးသိမှတ်ပြီးသိတဲ့အတိလေးပဲသိသေးတာ ဓမ္မဂရိကအရှင်မြတ်တွေဟောကြားလို့မမြဲဘူးဆိုတာပဲသိနေတယ်အဲ့ဒါကိုပဲသဘောကျနေတယ်အဲ့ဒါလောက်လေးအတိလေးနေတော့မာနကိုမပယ်နိုင်သေးဘူးတကယ်ကိုဘာဝနာမရညံနဲ့ရှုရင်းနဲ့တကယ်မမြဲတဲ့သဘောကိုသိပြီဆိုမှဩငါမှပစ္စည်းဥစ္စာတွေဘလောက်ချမ်းသာချမ်းသာဒါတွေကမမြဲတာပဲမမြဲတဲ့ဟာကြီးရပါပဲလားမမြဲတာကြီးတယ်ပါပဲလားငါဘလောက်ပဲပညာတွေတက်နေနေ ဟာတနေ့တရားမှာပဲမမြဲတာကြီးတွေပါပဲလားဘလောက်ပဲငါအစင်းအင်ကရုပ်စင်းအင်ကလှပတင့်တယ်နေနေငါမမြဲတာကြီးတွေပါဘလောက်ပဲယာရုကုံသိမ့်တွေကြီးမားကြီးမားဘလောက်ပဲချမ်းသာချမ်းသာအားလုံးဟာမမြဲတဲ့တရားတွေပါလားလို့သိချာဉာဏ်ဝင်သွားပြီဆိုရင်တဦးနဲ့တဦးပေါ်မှာမာနတက်စရာရှိသေးရဲ့လားရှိရောသူလည်းမမြဲဘူးကိုလည်းမမြဲဘူးအတူတူပဲတဒန်းနဲ့ပဲဒါပဲ ဆင်းရဲတာကိုသိပြီဆိုရင်တဏှာကင်းတယ်ဆင်းရဲတာကိုသိရင်ဘာကင်းလဲတဏှာကင်းသွားပြီဒီခန္ဓာကိုယ်ကြီးရဲ့ဆင်းရဲတွေကိုတွေ့နေပြီဆိုမှတော့ဖြစ်လိုက်ပြက်လိုက် မပြတ်နှိမ့်ဆက်လို့ဆင်းရဲတာကြီးကိုယ်တိုင်မြင်နေမှတော့ဘယ်မှလိုချင်တာဆိုတာရှိအောင်မလဲရချင်တာလည်းမရှိဘူးလိုချင်တာလည်းမရှိဘူးဘာမှကိုမရှိတော့ အကုန်လုံးဟာဖြစ်ပြီးပြက်လို့ဆင်းရဲနေတယ်ဖြစ်မှုပြက်မှုတွေမပြတ်နေစေလို့ဆင်းရဲဒီဒုက္ခကြီးမြင်နေတဲ့ပုဂ္ဂိုလ်ဟာဒုက္ခကိုယ်ခန္ဓာကြီးရလို့တောင်ဒီဒုက္ခကိုယ်ခန္ဓာဒုက္ခကြီးမြင်နေတဲ့ကောင်းကောင်းကြီးမြင်တဲ့ပုဂ္ဂိုလ်နောက်ထပ်ဒုက္ခအသစ်လိုချင်မအောင်မလားမလိုချင်တော့ဘာဒုက္ခမှမလိုချင်တော့ဒါကြောင့်မို့အဲ့ဒီမှာဒီဆင်းရဲတဲ့သဘောကိုသိချာမြင်ပြီးဉာဏ်နဲ့တွေ့ပြီဆိုရင်တဏှာကင်းတယ် အစိုးမရတဲ့သဘောကို မြင်ပြီဆိုရင်ဒိဋ္ဌိကင်းတယ်။ဘာကင်းတယ်လဲ။ဟေးတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ဒါတွေကိုပယ်နိုင်တယ်။မမြဲတာကိုမြင်အောင်ရှုနိုင်တယ်။ဆင်းရဲတဲ့သဘောကိုမြင်အောင်ရှုနိုင်တယ်။အစိုးမရတဲ့သဘောကိုမြင်အောင်ရှုနိုင်တယ်ဆိုရင်တဏှာမာနဒိဋ္ဌိဒါကိုပယ်နိုင်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီတဏှာတွေမာနတွေဒိဋ္ဌိတွေပယ်နိုင်အောင်မှုကြိုးစားရှုနေရတာလေ။ ဒါကြောင့်မို့ဘာဝနာပါပွားတယ်ဆိုတာလောဘဒေါသမာမာနနှင့်အိတ်တာမျက်စီနေပါစေ၍စိတ်နေစိတ်ထားတရားပွားလျက်ကြီးမားမြင့်မြတ်ခေါ်စီအပ်ခေါ်အပ်ဘာဝနာနဲ့ကြီးမားမြင့်မြတ်မြင့်မြတ်တဲ့စိတ်ထားတွေလည်းဖြစ်လာလိမ့်မယ်ဒီဘာဝနာတရားပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာဒါကြောင့်မို့လောဘလည်းနည်းသွားမယ်ဒေါသလည်းနည်းသွားမယ်မောဟမာနတွေလည်းနည်းသွားမယ် တဏှာတွေဒိဋ္ဌိတွေလည်းနေသွားမယ်ဒါဝိပဿနာရှုတဲ့ပုဂ္ဂိုလ်အမှန်တိုင်းမြင်တဲ့ပုဂ္ဂိုလ်ဟေးဒီလိုမဟုတ်သေးဘူးလောဘတွေဒေါသတွေမောဟတွေအာကြီးတုံးဆိုရင်တော့ကိုဟာတကယ်ကိုဘာဝနာမရညံနဲ့မတွေ့သေးလို့ပဲဒါကြောင့်မို့ဘာဝနာမရညံနဲ့ကာယ ानु ပဒနာကိုပဲရှုရှုခံစားမှုဝေဒနာကိုပဲရှုရှုရှုတဲ့အခါမှာမမြဲတဲ့သဘောသိအောင်ရှုဘာကိုသိအောင်ရှုရမှာလဲဆင်းရဲတဲ့သဘောကိုသိအောင်ရှု အစိုးမရတဲ့သဘောကိုသိအောင်ရှုမတင့်တယ်တဲ့သဘောကိုသိအောင်ရှုအဲ့ဒီလိုသိပြီးမြင်ပြီးဆိုရင်တဏမာနဒိဋ္ဌိတွေမပယ်နိုင်ဘူးလားဗျာဒါတွေတော့ပယ်နိုင်သွားပြီဆိုရင်ဆင်းရဲတွေထိုက်လျောက်မငြိမ့်မေဘူးလားဆင်းရဲငြိမ့်ပါလေဒါကြောင့်ယနေ့ဘုန်းကြီးတို့ဓမ္မစကုဓမ္မယုံ၌ရှင်မင်းဝန်ဆရာတော်ရဲ့ခုနှစ်ရက်တရားစခန်းပွဲမှာမာသရိပဌာဝိပဿနာတရားတွေပွားများအထုတ်ကြတဲ့ယောဂီသူတော်စင်များ ဒီကာနုပဒနာသတိပဋ္ဌာန်ဝေဒနာနုပဒနာသတိပဋ္ဌာန်စတဲ့ဒီသတိပဋ္ဌာန်တရားတွေကိုခန္ဓာမှာပေါ်တိုင်းပေါ်တိုင်းမလွတ်အောင်တတိဥစည်းတဲ့စိတ်နဲ့ရှုမှတ်ပွားများ အာထုနိုင်ကြခြင်းအပြင်မိမိတို့လူရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း